ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌30ရက်8လ68ခုနှစ်နေပိုင်းတွင် ဟောကြားတော်မူသောတရားတော် မဝဝိပါကဝဒါတို့ဒီနေ့လည်းလုပ်နေတယ်ထင်တယ်ဟင်ရေချိုးတဲ့နေရာတော့ဒီသက်ကလေးတော့နှိုးပါသေးတယ်ဟုတ်ဟင်ဒီသက်ကမနှိုးဘဲနဲ့ရေချိုးကြတာဟုတ်အမရေချိုးတာတွေတော့ဒီသက်တော့နှိုးပါသေးတယ်ချိုးရင်ဒီကလေးရင်လာလိမ့်မယ်ထင်တယ်အဲခါချိုးပါလိမ့်မယ်ထင်တယ်အဲချိုးပြီးတို့ရတာလေခံအောင်မယ်ဟင်အဲ့တော့ဘာတော့ ချိုးကျင်သိကြီးတော့ချိုးကျင်သိပြင်းတော့ချိုးပြီးရင်အချိုးကျင်သိပေါ်မနော်။ပေါ်မယ်ရေချိုးတာတုံးဒီတဲ့လေးတိုးရသေးတယ်။ဟင်အဲ့တော့ဒီဝတ္တုမနဲ့ရှင်းနေတဲ့မနောကမှုဝစီကမှုကာယကမှုကိုလူဘဝပဲနေနေနတ်ပြည်ပဲရောက်ရောက်ပြမပုံပဲသွားသွား လှုပ်ရှားနေကြလို့ကတော့ဘယ်မှာချမ်းသာမလဲဟင်ချမ်းသာပါမလားဒါဖြင့်ဒီဝတ္တုမာသည်တတ္တဝါအာလုံးတွေကိုအမှန်တရားဒုက္ခဆိုတာလက်ခံမလားဟင်ဒုပါဒာနေမထင်တယ်ပါဒာလိုက်တယ်အမလိုက်နိုင်လားရှိရမယ်ခံတော့ခံရတာဗျဟင် ဒါကိုဝတ်လို့ဒါကိုဒုက္ခသစ္စာပါလို့လက်မခံတာပဲရှိရမယ်ဒုက္ခခံရတာတော့မှမလေးဟင်ဟင်ဘယ်လိုမျိုးဖြစ်ဖြစ်ဘယ်ဘာသာဖြစ်ဖြစ်သူခုံကြီးတောင်လို့မမတယ်ဟုတ်ကဲ့ဟင်ဟင်တုံမာပြီးတော့ဟိုဟိုဥထုံးပြီးတော့ဆရာပြောတာပဲ ယောဂီတို့တတိကနာနာထားကြရဟောတတိမရှိလို့ကတော့သူ့မှာကိလေသာညာဘူးဗျာဟင်လေရာရောဒီမနာညာလေးမထင်နဲ့ဟင်အဲအဲ့လိုတို့ပြောခဲ့ဘူးလေလားဟင်အဲ့တော့တတိမရှိလို့ကတော့ဒီဘုဒ္ဓမဟာကြောက်နေမှာပဲဟုတ်ကလားအဲ့တော့ဒီဘုဒ္ဓမဟာဒီဟိုဒုက္ခဖြစ်ဖို့ရာအမှန်တရားဆိုတာကို ရောပြီးတော့တတိချမှာဟုတ်ကဲ့ဒီလိုဆိုရင်ဒီဝတ်တော်မတွေဒုက္ခသစ္စာဖြစ်ပေါ်ရအမှန်တရားလို့ဆိုခဲ့လို့ရှိရင်တို့ဒီဘဝကိုမချုံငင်းသေးတဲ့အနာဂတ်ဘုဒ္ဓကိုယ်တွေဟာဟင်တို့အနာဂတ်ဘဝနဲ့ဒီသံဃာကိုလဲရသည့်တိုင်အောင်တို့ဒီဘုမပါဘူးလို့ဟင်ပါပါမလားဒီတို့ရောဟိုလိုချင်းချင်းမုန်းကြီးတို့ပဲပြီးပြီလေကြိုက်ချင်းနဲ့မကြိုက်ချင်းတို့ရှိအောင်လေ ဟင်တောတော်ဘာပုဂ္ဂိုလ်ဆိုရင်တော့ရှင်းနိုင်ပြီလားပေါ့လေဟင်ဟိုတောတော်ဘာပုဂ္ဂိုလ်တခုမှတော့ဒါတွေကိုသိတယ်မပယ်နိုင်ပြီလို့ဆိုတာနဲ့တုံးရလို့ဆိုတယ်ပြီးတယ်တို့လိုတော့မဟုတ်မပယ်နိုင်ပြီလို့ဒါရင်းကမကင်းနိုင်ပြီလို့ဆိုရဲဒီသိနေပဲတုံးနေတဲ့အာယုံကိုတုံးတဲ့နေရာမှာတို့လိုတော့ပြင်ဟိုခုနကဒါမတုံးရမနေနေမရှိဘူးဟုတ်ကလားဗျာဟင်အဲ့တော့သူတို့ကဟိုပါပေါ့လေ ရံလူရံလူမှန်းသိပြီပေါ့ဟုတ်ကလားအင်းအဲ့တို့ဘာလာကွယ်ပူပေါင်းစိတ်ခွာနဲ့သူတို့တုံသွားတယ်ဘူးကတော့ဂျင်းလေးဘူးတင်တယ်စိတ်ကတော့ခွာထားတယ်အဲ့လိုဆိုလို့တယ်ဟင်အနာဂံပုဂ္ဂိုလ်တယောက်မှာတော့ဒီဘာလို့ရှိပါတော့မလားအဲ့တော့တန္တရာလေတိုင်းဝုံမုံဖူးဆိုလို့လေဒီလိုလည်းသိသိလို့လေဟင်ဒီစက်သုံးတက်မှာသူဘာမှသွားတော့ပဲ အနာဂတ်ပုဂ္ဂိုလ်တယောက်မှာဒီဆက်သုံးသိရှိပါဦးမလားဟင်ဟင်ရှိတော့ဘူးအဲ့တော့သူတို့မှာပါရှိမလို့ဟိုဘဝတမှုရိယာနဲ့ဘဝဒုက္ခတော့ရှိဦးမှာပေါ့ကာမတမှုရိယာနဲ့ကာမဒုက္ခသူတို့မှာရှိဦးမလားဒီတိုင်းမှာကာမတမှုရိယာနဲ့ဘဝဒုက္ခဟောသူတို့ရှိဦးမလားဟင်ဟုတ်ကဲ့ကာမဝိချီခံ၍ဖြစ်မဲ့ဘဝဒုက္ခဟောသူတို့ရှိပါဦးမလားရှိနိုင်ဘူး ဟင်ပြီးတော့ကာမဝချီခံရပြီမကာမဒုက္ခရောသူတို့ရှိပါဦးမလားရှိတော့ဘူးသူတို့ဘဝမပြတ်သေးလို့ဖြစ်နေတဲ့ဘဝသမှုရိယနဲ့ဘဝဒုက္ခတော့ရှိပြီလေဘောတော့သူကမာနနဲ့ဘဝရာဂကိုတွန်းပယ်နေပြီဘူးအနာဂတ်ပုဂ္ဂိုလ်တုံးမှလေသူ့မှာမာနရှိသေးတယ်ဟင်ဟင်ပြီးတော့သူဘဝကိုတာယာတာဆိုမှုတဏှာရှိသေးတယ်ဟုတ်ကလား သူ့ဘဝကိုတာယာမတာယာမတာဖွဲ့ပြီးတိုင်အောင်ယဟန္တာရဲ့အဖြစ်ကိုတာယာတာဖွဲ့နေတာတော့သူရှိနေဦးမယ်ဟင်ပုဂ္ဂလာသူယဟန္တာဖြစ်ကိုတောင်းတာတော့မရှိနိုင်ဘူးလားအဲရှိနိုင်တယ်ဒါမှမဟုတ်သူ့မှာဘဝသာကသူ့မှာရှိသေးတယ်မာနာတဲ့သူ့မှာရှိသေးတယ်ပုဂ္ဂလာဗျာအဲ့တော့ဒီဝတ္တမဟိုအဲခိဖိနိုင်တာဟင် တို့ပုထုရှင်တွေအများဆုံးပဲထင်တယ်ဗျာဟင်တို့စက်ပိုင်ကြီးရတော့ဘသူတွေတော့အာဘုံလုံးဖြစ်နေပြီခင်ဗျာပုထုတွေတော့ပဲရှိမှာပါဟုတ်ဟုတ်ပဲစက်ပိုင်ဘုံလုံးဟုတ်ကလားဟင်ပါတော့ဟိုအဖိုးတို့ပြောနေကြပါတော့ဟင်တွေ့ရတော့သက်တည်းရတော့ဟင်ဟင် တွေ့ကြည့်တော့ပဲလို့လေဆက်ဆက်လည်းမရှိဘူးဟင်ဘယ်တော့ပိုင်တော့ပိုင်တော့ဟောစီထဲကျတော့ဘယ်တော့ပိုင်နေတော့တွေ့ရတော့ခင်ဗျားတို့ဟင်ရေလေးတစ်ခါချိုးတာတော့ဆက်နှုတ်ပြီးချိုးရပါလေဒီမှာတော့ဘာစံလာတော့ပြောမနေနဲ့ပေါ့ဟင်ဟင်အဲ့တော့တွေ့ရတော့ခင်ဗျားတို့တွေ့ကြည့်တော့ ရုံးတက်မှမဟုတ်ဘဲကသိတဲ့ဟူတာဘယ်လိုလုပ်ရှိပါလဲတော့ဟုတ်ကလားအေးအဲ့တော့ဒီဒုက္ခတွေဒီဝိဒုမာကိုဘသူ့အကြောင်းခံဖြစ်တယ်လေဆိုတော့တမောရိယထင်တယ်ဗျာဟင်ဟင်တမောရိယထင်တယ်ဗျာအဲ့တော့ဘုရားရှင်ကြီးတမောရိယအကြောင်းခံ၍ဒုက္ခဖြစ်တဲ့ဥစ္စာတမောရိယသစ္စာဒုက္ခသစ္စာလို့အကြောင်းခံရှိတယ် အကျိုးပေးကိုနောက်ကနေခေါ်ရင်မကောင်းဘူးလားအာဘာမှမရနဲ့ကောင်းဘူးဟင်ဟင်ဟုတ်ကဲ့ဒါတော့ဒီလိုမေးစရာရှိမလားဘူးလားအဲ့တော့ဘာဖြစ်လို့အကျိုးပေးကိုအရင်ခေါ်ပြီးမှအကြောင်းကံကိုနောက်ကနေခေါ်ရတယ်လို့မေးခဲ့လို့ရှိရင်ဟုတ်ကလားဗျာ တို့ဒီဒုပုံမကိုရလာတဲ့ပฏิပန်နေဒုက္ခနောက်ကကိုကုထုပြုနေတော့ဖြစ်ခဲ့တဲ့သမုဒိယကြောင့်မဟုတ်ဘူးလား။ဒါကနောက်ဘဝကသမုဒိယကိုတို့မြင်နေတော့လက်ရှိဒုက္ခနဲ့နေနေ။ဟင်အဲ့တော့မြင်လာတဲ့နေရာထင်ရှားဆုံးနေရာနဲ့ကဲပေါ်လာတယ်။အဲ့တော့တို့ခုဖြစ်နေတဲ့လူဘဝလူဒုက္ခဘယ်ကြောင့်ဘာကြောင့်ရတယ်လို့မေးခဲ့ရင်အတိတ်ကဒီလူဘဝကိုလှမ်းပြီးတော့ပါရတဲ့သမုဒိယကြောင့်မဟုတ်ဘူးလား။ ဒီတရားကိုထောက်ပြီးပြန်ပြီးတော့ပြည်နေတယ်တမှုရကအခုချိန်ပေါ်လို့မြင်နေမအောင်မလားအခုချိန်တော့ယောဂီတို့လုံချမ်းနေရတဲ့ဒုက္ခတော့ပဲပြည်နေတယ်လေဟုတ်ကလားဟင်ပြီးတော့တို့ဒီဒုက္ခတွေမှာလည်းယောဂီတို့ကိုလက်ရှိကိုဘာတော့ပုထုဇဉ်တူပေါ်လေတရားမကင်းတဲ့တရားကင်းနေတဲ့ပုထုဇဉ်တူရဲ့မြင်သိတော့မခံရင်တဲ့ဒုက္ခကခဏတော့မြင်တာခံရင်တဲ့နေရာကဖြစ်တဲ့ဒုက္ခကတော့မြင်နိုင်ဘူးဟင် မခံလို့ဖြစ်တဲ့ဒုက္ခတော့လူတိုင်းသိတယ်အဘတော်ဘာတိုင်းသိတယ်လူတိုင်းသိတို့တော့ခံညာကဖြစ်နေတဲ့ဒုက္ခဘယ်သူသိလဲဟင်ဟုတ်ကလားဟင်ကောင်းတဲ့အာယုန်ကြီးခပိုင်းမတက်ကပြက်ပြက်လိုက်နေတာလေဟင်တို့မို့ကောင်းတဲ့အာယုန်ကြီးကတိုက်ခိုက်ဖြစ်ပြီးသွားတာလေဒါကိုမြင်နိုင်ဖို့လုံခင်းနေအဲ့တော့ခုဖြစ်နေတဲ့သမှုရိယာတော့ဒုက္ခတော့မယ်တို့မမြင်နိုင်ဘူး နောက်ကဒီဒုက္ခဖြစ်ဖို့ရာအကြောင်းနာဖြစ်တဲ့အတိတ်ကသမုဒိယကိုတို့ဘယ်လိုလုပ်နေမလို့အဲ့တော့ဒီလူဘုံမှာရဖို့ရာပြုခဲ့တဲ့ကုသိုလ်ကဘယင်ဘောဘကရဲလို့လည်းပြောနိုင်မှုတင်တယ်ဘယ်တို့တော့ကမမှန်ပြီပဲလေဒီဘယ်လုံးကမျိုးသည့်ဒီနေရာလှည့်ကြပြီးပေါက်တယ်မှမတို့မသိပဲနဲ့ပုတ်ကလားအဲ့ဒီတုန်းကဒီလူဘုံမှာရဖို့ရာအကြောင်းကံသုံးမျိုးတို့လုပ်ခဲ့ရတယ်လို့သာဆိုကြဗျာဟင်ကာမံခိတံပေါ့ လူ့ဘဝရောက်တော့ကောင်းမှုဖြစ်တယ်တော့ကောင်းမှုကံလို့ပဲပြောရမှာပေါ့လေဟင်ကောင်းမှုတော့အလုံးကောင်းမှမှရောက်တာတော့မို့လူမှန်မြတ်လူကောင်းကြီးတယ်လူတို့တယောက်မှရှိဘူးလေဟင်တမန်လည်းလူကောင်းမယ်လေဗျတခိုးလည်းလူကောင်းမယ်လေဗျဘယ်လိုဟင်လူမှန်မြတ်လူကောင်းကြီးတယ်ဗျလူတို့ရှိဘူးကောင်းမှုကြောင့်ဖြစ်တာဟုတ်ဟင်တိုင်းတို့ဘာလို့ဆိုးနေလို့တော့ သူတို့ဆိုးတာမဟုတ်သူလည်းလည်းရှင်ညင်ငှတယ်ဟင်ဓမ္မဆိုးတာလားညင်ဆိုးတာလားဘယ်ဒါဓမ္မပါလဲဆိုင်တို့ဓမ္မဆိုးတာလားတရိုက်ဆိုးတာလားအာဒါသူတို့လည်းပါဆိုင်တော့အခဏဓမ္မဆိုးတာလားဝါဒနာဆိုးတာလားအင်းတောင်ဖရာဟိုအိန္ဒကနဲ့အင်ကူရာဟောတော့ကဟင်လေမန်မရလေကောင်းကြီးလေကွာမျက်ကြည့်ကြောင့်လေမအောင်ပြောနေရတယ်ဥက္ကလားဟင်လေမန်ကသဘာဝ လူသားဖို့ရကောင်းပြီမဟုတ်ဘူးလားဟင်လေမပိုက်တဲ့စကားမကောင်းဘူးလို့ပဲမှရှိလို့လို့တိုးတော့လေမကောင်းပြောရတာအဲ့ဒီလေထဲမှာကြေချားပေါ့ပေါင်းညောင်ပြောရတာအဲ့ဒီတိုင်းတို့လူသားတွေမှာလည်းပဲຢာကဒေါသမောဟအိဋ္ဌာအဲ့ဒီလေးမျိုးကြောင့်လူရိုးလို့ပြောနေရတာတဲ့အဲ့ဒါလူဆိုးတာမဟုတ်ဘူးသူလူဆိုးတာလေဗျာဟုတ်ပါဟုတ်ပါဟင်အဲ့တော့လူဘဝရောက်ဖို့ရတော့ ကောင်းမှုကြောင့်ရောက်တာကြီးတယ်ပဲဟင်အဲဒီကိုကောင်းမှုပြုစဉ်တုန်းကဟိုမျိုးထားတုန်းကမစင်တာဓမ္မဟင်ဟင်မျိုးသားတို့ကမစင်လို့ဒီမှာမကောင်းတာဖြစ်နေတာတယ်မျိုးသားတို့မျိုးသားတို့ကလည်းဟိုမျိုးထဲမှာညာသိပါနေပဲနေမလို့သူကောင်းသိပါရောအခမင်းအဲ့ဒါမျိုးသားတို့ကမစင်လို့ဟင်ဟင်ကြိုက်တယ်နဲ့ပြူတာလည်းရှိကောင်းရှိမယ်ဟုတ်ဗျာအဲ့မကြည့်မချမ်းသိနေလည်းပြူအောင်ပြူလိုက်တရားရှိကောင်းရှိမယ် ပြီးတော့သူများပြောလို့လို့ရတဲ့ဖာလိဖာသိတဲ့ရှိကောင်းရှိမယ်ဟုတ်ကလားကြာဒီကုသိုလ်လို့ရင်ဘယ်ဟာရမလဲဆိုတော့အမျိုးဆိုတဲ့အိတ်ခါလည်းရှိကောင်းရှိမယ်အဲ့ဒီလိုမျိုးမှာအဲ့ဒီဟာမမှန်ခဲ့ဘူးဟင်မျိုးကြောင့်မဟုတ်မျိုးမျိုးကဟင်မတတ်နေပြီပါလာလို့တင်လားတောင်းလူမှန်မြတ်လူကောင်းလို့ခေါ်တယ်ပြီးတော့ကမ္မကွာဒီပြုတ်လုပ်တဲ့လေဟုတ်ကလားကောင်းမှုပြုတ်လုပ်ခြင်းလည်းနဲ့တူတယ် ဝိညာဏပြီးသားပဲဒီကောင်းမှုပြုလို့ရင်တို့လူဘဝနတ်ဘဝမလွယ်ဘူးဆိုတဲ့အဖြစ်ရှိတယ်လေအဲ့ဒါမျိုးသိပဲ။ဒါမျိုးလုံးကလေဟင်ပြီးသေးဘူးတဲ့တဏှာသေးနှောတယ်ဒီလူဘဝကိုသာယာတောင်းတနေတဲ့တဏှာဟင်အဲ့ဒီမိုးလေးလည်းရွာအောင်မှာလေဟင်တို့ရဟနာချင်းတခင်တွေရိယာတို့အဆင်းသင်းနေလေသူတို့လည်းကောင်းမှုပြုတာပဲမဟုတ်လားတို့တို့မှမိုးမပါတော့ဘူးလေ တောင်းလို့ယဟန်ကတခုရပြုတဲ့ကုသိုလ်ဟာဟိုဟိုပါတော့သံဃာမတို့ကျုံးပေးတော့ဘူးလေမုံမှရွာတော့ပဲနဲ့ဟင်ဟင်မုံမှရွာတော့ပဲနဲ့လေသူကဒီကုသိုလ်ပြုခြင်းရောနောက်ဘဝကောင်းမှုဆိုတာရှိပါအောင်တော့မလားသူပြောဟောပြောသေးလို့လားပြောလည်းမပြောဟုတ်ကလားဗျအဲ့တော့သူ့မှာတော့ဘုံမိုးခေါင်လို့သူပြောတာဘလောက်ထောင်ထောင်ပေါ်ဖူးတယ်ဗျတို့ဟာကြတော့မမိုးကောင်းလို့ဟုတ်ပြော ပေါက်မျိုးအဲ့တော့အတိတ်ကအဲ့ဒီသုံးချက်ကိုမရွေ့တို့အဲ့ဒီကံဝင်ယူပြီးပြင်ပြိဿာလေးဝင်ယူတာဖြစ်တယ်ဘုပြုစီတို့ကတပိတိတ်ဒီဒီကနေ့ကာလဒီကုသကလေးကိုတို့ပါတော့အလဲကြတဲ့နေရာလားပေါ်မှာမဟုတ်လားနာဘလို့အပေလုံးကဘယ်နေရာမှာဘယ်လိုဘယ်ကောင်းမှုဘယ်နာမှာဘယ်သူစီမှာဘယ်နေပေါ့လုပ်ခဲ့လို့အဲ့ဒီအတိအကျသိလာလိမ့်မယ်ဟင် အဲ့ဒီပရိသတ်လေးဝิญဉ်လေးနဲ့တိုင်ဆွဲလိုက်တဲ့နေဒီနေရာမှာဘဝဆိုရောက်လာတယ်နော်အဲ့တော့ဒီအတိတ်ကအကြောင်းကံဒီဒုဗမလူတုကခံဖို့ရာအကြောင်းကံတရားဖြစ်တဲ့သမှုရိယာကိုကျွတ်တို့နေနိုင်မှာမလားဒီဘယ်တော့ငါပါဘာလုပ်ခဲ့လို့ဆိုတော့ခင်ဗျားတို့ကယုံမာတယ်လားဟင်ဟင်မြန်မာပြည်နေလေဟင်လုံခဲ့တဲ့ကဘာဘယ်ကဘာတော့ကသို့မဟုတ် ဘဝပေါင်းဘယ်တော့တော့ငါခင်ဗျားတို့ဘယ်မှာဘာလုပ်ခဲ့လို့ဒီကိုရောက်လာတယ်လို့ပြောရင်လေဟဲ့မြင်မမြင်ပဲလေဟင်အဲ့တော့ဘယ်သူမှလက်ခံမဟုတ်ဘူးလေဟိုတို့ဘာလို့အဘိညာပုဂ္ဂိုလ်များတော့လက်ခံကောင်းလက်ခံမှာပေါ့တို့ဘုရုရှင်ကာမကဘယ်လိုခံနိုင်လဲဘုရုရှင်ကာမလက်ခံနိုင်ကြအကြောင်းကျတော့ခုခံရတဲ့ဒုက္ခပဲတော့တတိတင်နေဟောရခံကြကြီးကိုဟင် အဲ့တော့တောင်းဖို့အထင်ရှားဆုံးဖြစ်တဲ့ဒုက္ခကိုအမြင်သာဆုံးနေရာနဲ့ဘုရားရှင်ကိုယ်တော်တိုင်ဟောတယ်။တောင်းဖို့ဒုက္ခသမုဒယဒေသနာသင်တဲ့နေရာအကျိုးကိုရှိရထားတာပါလေ။အဲ့တော့မင်းဒီဒုက္ခဘာကြောင့်ဖြစ်တယ်လဲကွာဆိုမှနောက်နောက်ကအဲ့ဒီအကြောင်းကနေကြောက်ဆိုအောင်လည်းညှို့ထုတ်ကြရမယ်။တစ်ချက်ပေါ်လေ။ဟုတ်ကလား။နောက်တစ်ချက်ကြတော့လေတို့ယောဂီတို့ပဲခုအာထုခါသာပုဂ္ဂိုလ်များ ဟိုစဉ်းစားကြည့်ပေါ့ဗျာဟင်ကိုယ်မှကလေးလည်းကိုမှနေအဲပထမတော့မှကောင်းလေးပေါ့ဗျာနောက်တော့အဲ့ဒီမှကောင်းလေးကိုမေးလိုက်မေးလိုက်နဲ့တတိယကြီးကြီးကြံတော့ဗျာအင်းမေးလိုက်တော့တွေးလေးကလိုက်လာတယ်ထင်တယ်ဗျာအင်းအတွေးလေးရဲ့လူဆောင်မှုကြောင့်ဘာမှမပြီးဘူးဗျာနောက်ကဟိုဒါညာအနာပေါ်နေပြီထင်တယ်ဟင်အဲ့ဒီမှာဒါညာအစသိသလားဒါညာလေရောဒါညာကြီးကိုသုံးလို့ဟိုကလည်းတင်တော့အောင်မှာ ကြောက်ခဲရုံတော့ပူထားတော့မဟာငါဟာကြီးကွာဟုတ်ကြလာတော့ယောဂီတို့အနာတော့ခုပေါက်လို့ပဲလေအနာတစ်ခုပေါက်တာမှတို့တို့စကလေးကဟိုအနာဖြစ်မဲ့အဆောက်အုံဖြစ်မဲ့နေရာတွေကရလာတာထင်တယ်နောက်ဘူးလာတာထင်တယ်နောက်နားလာမယ်နောက်ကျင်းလာမယ်နောက်တိုက်လာမယ်နောက်ခဲဖြစ်လာတယ်ဟင်ဒီအဲ့ဒီအခဲဖြစ်လာပြီးအဲ့ဒီအခဲမှာ သူ့အာနိသင်ရှိသလောက်ပေါ့လေမကြည့်ဘူးပေါ့ဒီဒီလုံးတော့ပေါ့ဒုလုံးတော့ပေါ့ဟင်ဒါသူ့အာနိသင်ရဲ့ဘယ်မှာဟိုရှိရှိတော့မဟုတ်လားလားအဲ့ဒါကြီးကပရမတော့အနေထင်နေရနောက်တော့အရေးထင်နေရနောက်တော့အမဲထင်နေရနောက်တော့အဖြူထင်နေရဟင်အဖြူစိမ့်တော့သူအာကုန်ပြီထင်ဟင်အဲ့ဒီကဒီပေါ်လာရင်တပါးတပါးပြောက်လို့ရှိရင်လည်းအမင်းတို့ကြရင်ရားမှာဗျာတရားဟာပါခဏတော့အရာမှာဆုံးတယ် ဟင်တို့တို့တို့လာခီးကိုခင်ဗျားတို့မြင်နိုင်သလားဖုံးမှပြီးဟာငါအကြီးအောင်ရောက်ပြီဟုတ်တယ်ကွသစားပြီးဘူးလေဖုံးမှပြီးတာဒုက္ခရောက်မှပြီးတာဟင်အခုလက်ရှိလည်းပဲယောဂီတို့မှာသမုဒိယတို့ကယောဂီတို့ဒုက္ခဖြစ်မှာမသိဘူးဒုက္ခဖြစ်မှာဒုက္ခသိတာခင်ဗျားတို့တော့အခုလည်းပဲဒုက္ခကသင်္ချာတော့ဖြစ်လို့ ဒုက္ခပဲဤပေါ်မှာဓမ္မမင်းအဲ့ဒီဖြစ်နေတဲ့ဘာသာကြီးကတွေးလို့ကွာဟုတ်တယ်ဟင်ဟင်ဟိုကြိုက်တွေးမကြိုက်တွေးလားအတွေးတို့ဘူးလုံးတော်လို့ဖြစ်တာမဟုတ်ဘူးလားအဲ့တော့ဒီနာကြီးပါကြောင်ဖြစ်တယ်လေဆိုရပြီးပြစ္ဆုတ်မှဒုက္ခကိုကြည့်ပြီးတော့မှပြောလို့ဟိုတွေးလို့ဆိုရဲဟင်ပြီးကြတဲ့ဟာကိုပြန်ပြီးတော့ညှို့ထုတ်လို့တရားခံပေါ်လို့ရမှာမဟုတ်ဘူးလား ဒါကြောင့်ဒုက္ခကိုယောဂီတို့အခုလည်းပဲဟိုဖြစ်နေတော့ကသမုဒိယတို့ကယောဂီတို့မြင်နေဟင်ကိုယ်အရင်ကကိုမေးပြီးတော့တရားနေတာဟုတ်ဟင်မေးတိုင်းနေတာဟုတ်ဟုတ်ကလားမေးတိုင်းနေတဲ့တွေ့ဟင်အဲ့တော့ဒုက္ခဖြစ်ပြီးတော့မှကိုယ်လည်းသိတာပဲတော့ဒီသုပ္ပါမှာလည်းဒုက္ခဖြစ်မှာတို့ပါတော့ဒုက္ခဖြစ်ခြင်းအကြောင်းကိုတို့ပြန်စဉ်းစားသင်ရင်းယူရတာဗျာ တောမှုဒုက္ခကိုရှိကနေဟောပြီးတော့သမှုရိယကိုနောက်လိုက်ခြင်းနဲ့ဟောပါလေအကျိုးကိုရှိတာသာအကြောင်းနောက်ကတင်နေဟဲ့ဟင်ဟုတ်ကလားအဲ့တော့တို့ဒီဝတ်သုံးပါးကိုနေတဲ့ရုပ်တည်းကံဘသူလုံးလို့မေးရင်သမှုရိယတင်တယ်ဟင်သမှုရိယသမှုရိယသမှုရိယသမှုရိယကဘယ်လိုသမှုရိယတော့လို့မေးလို့ရှိရင်အလွန်စိတ်နှစ်သက်တဲ့သမှုရိယမျိုးတဲ့ နေမီုံမျှလည်းပြီးဘူးလေယာယာတနာပေါ်လို့ဘဝိကအရင်တမ်းမဲ့မှုတနာပေါ်လို့ဘဝိကနောင်တတပံဘဝကိုပေးတင်နိုင်တဲ့တတိမျိုးရှိနိုင်တဲ့တနာမျိုးတဲ့ဟုတ်ကလားဟင်အဲ့ဒီတနာမျိုးကဘယ်လိုတနာမျိုးတုံးလို့မေးမှာတို့လို့နန္ဒီရာကဘာဝတာအလုံးနှစ်သက်နေမယ်လေဘာကဘာလို့တောင်းမဲ့နေမယ်လေ အဲ့ဒီနှစ်သက်ချင်းတတ်မဲ့ချင်းနဲ့တကွဖြစ်နေတဲ့တက်စီမျိုးတွေပြောတာဟင်အဲ့ဒီနှစ်သက်ချင်းတတ်မဲ့ချင်းနဲ့ဖြစ်နေတဲ့အဲတဏှာကဘယ်နေရာမှာလို့မေးမှာသူလို့တတရာတတရာပိနာတိနေတဲ့တတရာတတရာကထူထူထူထူဝတ္ထုအာယုန်တို့ပေါ်မှာအပိနာတိနေတဲ့နန္ဒီနေတွေကတော့နော်အပိပါပါပြီအလုံးအကျိုးအထူးနှစ်သက်နေတာ ပြီးတော့တတ္တရတတ္တရာပိနာတိနီဆိုတာတို့တဝုထုတအာယုတဝုထုတအာယုဒီကိုဆိုရမှာပေါ့ဟင်မြင်တဲ့နေရာရောဟင်ပန်းတစ်ခုမြင်ရင်ပန်းမြင်တဲ့တအာယုလေသူ့ပန်းဆိုတဲ့တဝုထုမရှိနိုင်ဘူးလားတိုင်ကြတော့ဟောတိုင်ဆိုတဲ့တအာယုနဲ့တိုင်ဆိုတဲ့တဝုထုလေဟုတ်ကလားအဲဝုထုနဲ့အာယုပြီးတော့တချို့ယောဂီမှာတချို့ပုဂ္ဂိုလ်များမှာပေါ့လေဥပမာမဲ့ကျမပါတဲ့နေရာကို ကျန်သားတဲ့ခြုံတဲ့အာယုံပေါ်မှာဆွဲနေတာအာယုံမှာဆွဲနေတာလည်းရှိတတ်တယ်ဟုတ်ကလားတချို့ကျတော့ကျန်သားအာယုံပေါ်တဲ့ကျက်ဖတ်ကိုဆွဲနေတာလည်းရှိတတ်တယ်ကျက်ဖတ်ကိုဆွဲနေရင်ဝတ္ထုထင်တယ်အဲ့ဒီကျက်ဖတ်ထဲမှာရှိတဲ့ဩတာတတိခြုံတာကိုဆွဲနေရင်အာယုံထင်တယ်အဲ့တော့ဝတ္ထုနဲ့အာယုံတစ်ခုမှနှမျိုးနှမျိုးရှိပါတယ်ဟင်အဲ့ဒီဝတ္ထုအာယုန်ဒီပေါ်မှာအလွန်အကျူးအထုနှစ်သက်နေတာဆိုတော့သူပါတို့ရာ အထင်းကိုပါရနှစ်သက်တတ်တဲ့ပုဂ္ဂိုလ်ရူပတနာလို့ခေါ်ရမှာပေါ့။သူကလည်းဒီအထင်းလေးကိုမကြည့်ရမနေနိုင်တော့အောင်ငန်းငန်းတဲ့တန်တန်သွဲဖြစ်နေတဲ့စိတ်ကလေးကိုဆိုလိုပါလေ။မြင်ုံလေးကောင်းသေးဆိုရင်ပြီးဦးတဲ့။ဟင်အဲ့တော့ငန်းငန်းတဲ့တန်တန်သွဲဆိုရင်တော့ဒီအောင်မျိုးအောင်မျိုးသိဖြစ်သွားပြီတင်တယ်။မမြင်ရမနေနိုင်တော့ဘူးလေ။

အငင်းအဲ့ဒီအကြားအဲ့ဒီအနံအဲ့ဒီအပါအဲ့ဒီအထီးအတွေ့အဲ့ဒီအတွေ့လေးကိုမနေနိုင်တော့အောင်ငန်းငန်းတဲ့တဏ္ဍာဆွဲပေါ်လေတခုပေါ်လည်းဖြစ်ဖြစ်ဖြစ်မယ်ပေါ့ကလားအထင်းတိုင်းအထင်းတိုင်းလည်းဖြစ်ကောင်းဖြစ်မယ်ပေါ့တထင်းလေးတွေလည်းတည်ရဝဝလည်းဖြစ်ကောင်းဖြစ်နေတယ်ပေါ့ဒီအထင်းအထင်းတွေအားလုံးကဟိုလိုလေ့ကြနာလားဒီပန်တခုပြီးတခုလိုက်ပြီးတော့စုံနန်းနေတယ်လို့လေဒီဟိုလေ့ကြတော့ဒီဒီမှာပါတော့ ဟိုလင်းကလေးကပိုးချုပ်ကြည့်အောင်လားပန်းတပွင့်မတပွင့်တို့ပန်းတယုံမတယုံတို့ပန်းတချုံမတချုံတို့ဟင်ဝဲလည်နေတယ်လို့ဒီလိုလေအဖင်းမှအဖင်းလေးတဲ့ရွေးပြီးတော့လေပေါင်းဖြစ်နေတယ်ကိုနှစ်သက်ဆုံးဖြစ်တဲ့တဖင်းလေးပေါ်မှာလေကဆွဲဆွဲကဝဲဝဲနေတာလေဖြစ်ပေါင်းဖြစ်နေတယ်ဟုတ်ကလားအဲဒီလောက်ထိကအားကောင်းတဲ့ဆွဲအားကောင်းတဲ့အာရေအောင်မျိုးအောင်ပဲအဲဒီတဏှာမျိုးကိုဒုက္ခသစ္စာတိုက်တဲ့တဏှာဟုတ်ကလား အဲ့ဒီတဏှာမျိုးသားတွေခုနကလည်းကိလေသာကိုကာမကိုဝိပါကကိုဆက်လက်လို့ရမှာမဟုတ်ဘူးလားဟင်အချိန်ငါသူ့စီမှာပါမှဒီဆက်ဟာလဲမှာမဟုတ်ဘူးလားအချိန်မပါပဲဆက်လေလို့ရသလားဆက်ရတယ်ဘူးဟုတ်ကလားအဲ့တော့မြင်နာမတ္တကအချိန်ဟိုမြင်နို့မတ္တကိုကြိုက်တရားပြီးပြီးသွားပြီဗျာအဲ့ဒါကအချိန်မှရှိပဲနဲ့အဲ့ဘယ်လိုလုပ်ပြီးလဲမလို့အဲ့တော့ဒုက္ခနာကဒုက္ခသစ္စာဖြစ်နေတယ်ကိလေသာပုဂ္ဂလာကြီး အင်းကြိုက်တဲ့ကြိုက်တဲ့အကုန်လုံးထင်ပါဗျာအင်းခံမှာအင်းကြိုက်တဲ့နေရာကိုအကြိုက်လိုက်ပြီးလှုပ်ထားနေတယ်ဝိပါကအဲ့ဒါလေးထားရှိတယ်လည်းပဲယူခံပါပါတယ်လေအဲ့ဒါကိုလည်းပတ်ပင်နေနေဆိုတာဒီသမှုရိယကဟိုငန်းငန်းတဲ့တဏ္ဍာဘိုးကြီးမှမဟုတ်ဘူးလားဟင်းအဲ့ဒါမျိုးမှာတဲ့ကအဲ့တကြီးအောင်မှုအောင်ကြဟင်းဒုက္ခပစ္စာကိုဟင်ဒါရိုက်သွားမဲ့သမှုရိယအဲ့တော့သမှုရိယမှာပါဠိစကားပြဗမာလို ကောင်းကောင်းဖြစ်ထွန်းနေတယ်ဆိုပါတော့စိတ်ကလေးထဲမှာဒါလေးမထွက်တော့တာဟာကောင်းကောင်းဖြစ်ထွန်းနေတာဖြစ်တယ်ဟင်မြင်ပြီးပြောက်လားဟင်အဖိုးဆက်ကြောင်းနေလောက်ကမြင်လာလေးဖူးချိန်မနေနေသေးတော့နေစီတယ်ဟင်အဖိုးအဖိုးဘူးဘယ်လိုရှိဘူးခုနှစ်ဆယ်လားခုနှစ်ဆယ်ကိုဆက်ကြောင်းကမြင်နေဆိုတော့ဘယ်တော့တော့ဟိမမလေးလား အဲ94လေးပဲအဲ့ဒီ16ကမြင်ခဲ့တာဒီက94ဒီဟိုရောက်လာမလားဦးမလား16 16တိုင်းပဲမြင်နေမှာတင်တယ်ဖြစ်ထွန်းနေတာလေဟင်အဲ့16နှစ်ကမြင်ဘူးတာကို16နှစ်ပြန်ကြည့်ဟောသူက16နှစ်ပဲလိုက်ခဲ့မှာ90ရောက်တော့90လိုက်ခဲ့သလား90လေးရောက်ခု90ရောက်တော့90လိုက်ခဲ့မလား16 16ပဲဖြစ်ထွန်းနေတာကိုဟင်အဲ့လိုဟုတ်ဟင် ပြောတာနဲ့ကိုပြောပြောနေပြောမှသူတို့ဖွာပြီးပြီးလို့လာဖြစ်ပြီးဟုတ်ပြီလားလူကတော့သဘောတရားပြောတာခမဲတို့ဖွာပြီးတယ်မလို့တော့ဟုတ်ဗျာဟင်ကိုယ်ကဘာလို့ဘာလို့ဖို့ခေါ်နေတယ်ပဲသူတရားနာမပူဖို့နေဟုတ်ပဲလို့ဖို့ဟင် ဟုတ်ကတော့ဘယ်လိုလုပ်ဟင်ဘာလို့ပြင်းနေလဲဟင်အဲ့ဒါကိုသမုဒိယဆိုတာတန်ဆိုတာကောင်းတာလေဥရိယကဖြစ်ထွန်းတာလေတန်တန်ဥရိယကောင်းရင်ဖြစ်ထွန်းနေတာဟင်တို့ရေအောင်မျိုးအောင်ပြောတာတင်ရေအောင်မျိုးအောင်ဒါထွားသွားကြီးတင်တဲ့ပင်ကြီးတွေပါပါကြီးတွေဟုတ်ကလားအဲ့ဒီတိုင်ပေါ့ အဲကိုယ့်ရဲ့စိတ်ထဲမှာကောင်းကောင်းကြီးဖြစ်ထွန်းနေတာကိုတမှုတရားလို့ခေါ်တာဟင်အဲ့တော့ယူပါဒနာပွဲနေတဲ့ပုဂ္ဂိုလ်လည်းဘူဖွဲ့နေတဲ့ယူပါဒနာပေါ်ကောင်းကောင်းကြီးစိတ်ထဲမှာဖြစ်ထွန်းနေတာသာရဒနာဆိုရပုဂ္ဂိုလ်သာရဒနာပေါ်လာဟိဟင်ခန္ဓာဒနာဆိုရပုဂ္ဂိုလ်ခန္ဓာဒနာပေါ်တယ်ဟိဟင်ယမဒနာဆိုရပုဂ္ဂိုလ်ဟောသူယမဒနာပေါ်ကိုယ်စိတ်ကလေးဟင်ဝဒသာဖို့ပဲလို့နေတော့မနေ့ကဘာနဲ့သားတော့ငါချော့ ဘယ်လိုနေတော့ဘူးဒီအဖို့မချောဘူးပါဗျာဟင်ဒီဖို့မချောဘူးနေသူပါဗျာဟင်ဒီဖို့အမနေရပါဟိမနေရအဲ့ဝက်သားလေဒူလောင်းကိုဘယ်လိုဘယ်လိုဟင်ဝက်သားလေပြည့်တယ် ဟုတ်ကဲ့ကြပါနဲ့မြင်ချင်ဒီဘက်ကဝေသားကိုအဲ့တော့ဒုက္ခရဟဲ့ဟင်ဟင်အဲ့ဒီမြင်ချင်အခုချိန်ကြီးဉာဏ်ကြီးရကြီးလိုက်ရင်အာမြင်ချင်တော့အဲ့ကိုဘာသာတော့ဘယ်လိုနေမလဲမို့ဟိုဟင်သူကဘယ်လိုနေတော့ ကောင်းကောင်းကြီးဖြစ်ထွန်းနေပြီထင်တယ်ဟင်တမှုရသွားအဲ့လားပြောတာလေကောင်းကောင်းကြီးဖြစ်ထွန်းနေတာအခုတွေ့ရဖို့ကိုတခါတည်းပြီးတော့ကိုမြင်လာတာအဲ့တော့တမှုရဟင်အဲ့တော့တမှုရတမှုရကလည်းသာလေးကပြောနေကြတာတမှုရပါတယ်သူခင်ဗျားတို့သိတယ်မှာကောင်းကောင်းကြီးဖြစ်နေတဲ့အာရုံကိုပြောလို့ရတယ်အသွေးကြီးသွေးနေတာတဲ့ဒီတော့ညကိုတော်တော်ကြီးနေပြီလေဟင် ဟင်လူတော်မသိဘူးဆိုတော့ဒီတော်ကြီးကအောက်ဘူးနှင်းနေပြီဖြစ်နေဟင်လူဒီရဲ့ပင်နေတော့ပဲနေတော့ဒီတော်ကြီးပေါ်ရမှုဟိုလူတော်မသိတဲ့ဟာကြပဲနေတော့ဘူးအာဒီဘောဘောလို့တော့တော့ပါပြီပေါ်ရဒီဘောလုံးလိုက်ပါစေကြာလို့လူကြီးရဲ့ဟင်ဟင် တောင်းပြီးလာတော့ဘယ်လိုပြီးဘူးလဲဟင်အဲ့ဒါသမုဒိယဆိုတာအဲ့ဒါပြောတာဟင်ဟင်အဲ့တော့နုံတတပံဘဝကိုပြီးတည်နိုင်တဲ့ဒီအောင်မူအောင်ခင်မင်းမျိုးကိုသမုဒိယလို့ဆိုလိုသည်အဲ့ဒီသမုဒိယကတို့ကပြည်တော်ဟောတဲ့တရားပြီးသတ်တင်နေဟင်ဒါကနဖာရမနေနိုင်ဒါမှပါရင်မဖြစ်ဟုတ်ကလားဒါပါကိုပါမဟုတ်ကလား ဟင်အဲဒီဟာကိုတမှုရလို့ထိုးလို့ဒီဟုတ်ကလားဗျာအဲ့တော့တို့အဲ့လိုဒါပါမဒါလေးမှပါဘူးမျက်စီရရောဘယ်နှမျိုးလောက်ရှိမဲ့တင်ရအောင်ထိုးလို့ဒီမှာလေဟင်နားရမှာဟောဒီနှခေါင်းတဲ့ဟောဒီဟိုရှာဘောဟောကြာလာလို့လေသိသိတယ်မယ်လေအကြည့်တွေမှာဟော အတွေ့အကြုံမှာပေါ့ဟင်နိုင်သမုဒိယတော့ဟောဘယ်လောက်ရှိမဲ့တယ်လို့ဘာလို့ဘုရားကဘုံနိုင်ဘူးလေဒီလိုမျိုးနဲ့ပြောရင်တော့ပိုက်ခင်းနဲ့ပြောအောင်ပေါ့ဘုရားတင်းလို့ဘုရားယုံနဲ့ပိုက်ခင်းလေးဒုက္ခကဒီလိုမျိုးပြောရင်ဘုရားတိုင်ခင်းကိုသမုဒိယပြောအောင်ပေါ့ဟင်ဟင်ဘုရားကဘာလို့ဘုရားကတော့ဖြစ်နေဟင် ဒီကံအောင်ပဲထားတာလေကိုတီတို့စီတို့တဲ့ုံတွေလေဟင်အဲ့တော့သမုဒိယဟောအဲ့ဒီဟိုစိတ်ထဲကနေတစ်ဆင့်ပေါ့ဟိုမျက်စိကနေတစ်ဆင့်စိတ်ထဲမှာဖြစ်ထွန်းနေတာလေးတွေခင်ဗျာလေးတွေပေါ့လေဒီဟင်ဟိုနားကနေတစ်ဆင့်စိတ်ထဲမှာဖြစ်ထွန်းနေတာလေးတွေနားကနေတစ်ဆင့်စိတ်ထဲမှာဖြစ်ထွန်းနေတာလေးတွေရှားကနေတစ်ဆင့်စိတ်ထဲမှာဖြစ်ထွန်းနေတာလေးတွေကိုယ်ခန္ဓာအသိရတွေ့တာကတစ်ဆင့်စိတ်ထဲမှာဖြစ်ထွန်းနေတာလေးတွေစိတ်ကိုယ်ဉာဏ်ရတာတစ်ဆင့် ဒီထဲမှာဟင်ဖြစ်ထွန်းနေတာလေးအဲ့ဒါလေးတွေကနောင်တတဖန်ကိလေသာကိုကမ္မဝိပါကကိုလည်းဥမှာပါဟင်လည်းဥမယ်ခင်ဗျားတို့ပေါ်ရအောင်မယ်ပုဂ္ဂလာနောင်တတဖန်လေအခုဘောတဲ့နေပြည်တော်ကနေသိမိတာလေးဟိုစိတ်ကူးထဲမှာတွေးမိလာရင်ဟောနောက်တစ်ခါဟင်ကိုယ်စိတ်တော့ဘာလို့ဒီခါကြရင်တော့ကွာ ဟင်ဘယ်ဟင်ဘယ်အားဘယ်လိုများဘယ်လိုလုံးရဲ့ရွှေဘူးအဲ့ဒါဘယ်လိုလဲလို့ဟုတ်ကဲ့လားဟောဘောတရားနဲ့တရားတော်ဟောလာရဲ့ဟင်ကိုဟာရင်ကြဘူးလားသူဟာရင်ကြဘူးလားဟင်ဟင်ဦးဦးရဲ့နိုင်တာတူပါတယ် ဟင်အဲ့တော့ကိုမြင်တဲ့ဘုရားလေးတွေအခုယောဂီတို့ဒီကုတဲ့ပေါ်လာပြီဆိုတာနောက်တစ်ခါတော့ပဲတက်လေဘူးတော့မလို့အခုလည်းပဲတို့ဘာလို့ဒီဘဝမှာလဲဒီကိရိတာကိုကမ္ဘာဝကိုအဲ့ဒီသမှုရိယကလည်းပြီးနေတာသူ့ကြီးလေလို့ရအောင်ဟင်အဲ့ဒီသူ့ကြီးရဲ့ဒုက္ခလေလို့ရသလားဒီသမှုရိယရဲ့ဟိုဘာနဲ့တဲ့လို့ဟင်တော့အားမရှိပဲနဲ့လေတောင်းတဲ့စိတ်ကနာတော့အားမရှိပဲနဲ့လေလို့ရအောင် အဲ့ဒါကမှဒီတော့အာရှိမလေလို့ရပါဗျာဟုတ်ကလားဗျာဟင်အဲ့ဒီအားနဲ့လေရပါဗျာအဲ့တော့တို့အဲ့ဒီနေရာလေးမှာလေတို့ဟာကတော့ပါတော့ပဲဟိုခရီးလမ်းကြောင်းလေးတစ်ခုကိုစာလုံးကြီးကြည့်လို့ခေါ်တာပေါ့ဟင်ပထမဆုံးယောဂီတို့ရဲ့စိတ်မှာ ကိုမြင်ခဲ့ဘူးတာလေးဖြစ်စေကြားတာကြားခဲ့ဘူးတဲ့အတောင်လေးဖြစ်စေအနံ့ဖြစ်စေအရသာဖြစ်စေအတွေ့ဖြစ်စေပေါ့လေဒီအဲ့ဒါလေးတစ်ခုကိုကိုထင်ကိုဆွဲရင်ဆွဲတော့ပေါ့ဗျာအခုဆိုရင်တော့ဘူတီဓာရီပဲတင်တယ်မှန်ရင်ပြဖို့ပေါ်လာတာအသွဲလိုပဲထိုးပါလေးတွေရှင်တယ်ဟင်တာမန်ကြီးကိုပေါ်နိုင်တော့ဘူးဗျဟင်အခုချိန်မှာဘယ်လိုလုပ်ကြအပေါ်လာပဲကြောက်ဆိုတဲ့ခါလဲ ကျိုးဟုတ်ကလားရွှေဘူးကျွမ်းလာကြီးလားချောင်းကြီးကတော့ကိုချင်းကြီးမတူသေးဘူးပေါ့ဟင်ဒီမှာလားပေါ့ဟင်ပေါ်လာပြီဟင်ပထမအဲ့ဒီပေါ်လာတဲ့အချိန်မှာဟိုတို့လက်ရာရဲ့ပြစ်ပတ်အောင်မှရှိတဲ့ဘဝင်တွေကလှုပ်ပေးတာအဲဘဝင်တွေလှုပ်ပေးလိုက်လို့ရှိရင်နှလုံးသွင်းလေးကတခါတည်းတို့ဘာလို့မောင်းမောင်းမောင်းမနဲ့တို့ဟိုရိတာလား ဒေတာထဲမှာရှိတယ်ပွင့်ပွင့်လေဒေတာမှာလေအဲအဲ့လိုလေးလုပ်လာခဲ့ရတာအဲ့လိုလုပ်လာလို့ရှိရင်တို့ဟို PJ မှာရှိတယ် PJ အရှိတယ်အဲ့ဒီကအဝါဒကလေးကအသေးကိုပြန်ပြီးတော့ဖုတ်ပေးရတာအဲ့ဒီအသေးထုတ်လိုက်တဲ့ကာလမှာတို့အတိတ်တုန်းကတို့ဖမ်းရတဲ့ဟိုမြင်တော့ကလေမြင်တာတို့မြင်တော့ကဖမ်းရတဲ့ပုံရိပ်ကလေးကအဲ့ဒီအသေးပေါ်မှာအရေးကြီးလာထင်တာဟင်အရေးကြီးလာထင်တာလား မတော်တော့ဝယ်သားလို့သာလို့တော့မှာပေါ့လေပုံရည်ကလေးလာခင်ရတာအတန်ကိုနဲ့အတန်လိုက်ရိတ်ကြီးလာခင်ရတာအပေမှာဟင်အနာကိုအနာလေးပေါ့အရာသာတို့ကိုစားကြတဲ့အရာသာတွေးကြည့်ပုံလေးပေါ့အနာကိုအနာလေးပေါ့ဟုတ်ကဲ့ဒီပြီးတော့အဲ့ဒါလေးတွေပေါ်လာတယ်ဗျအဲ့အာယုံပြုတော့ပဲနေတော့ချီကြောက်ရေးသွလိုက်ပြီးတင်တယ်အဟောင်းကြီးဖြစ်လာပြီခင်ဗျဟင်မင်းနေမထိုင်ရင်ဖြစ်လာလိမ့်မယ် ကကြဘုံတွေကနည်းနည်းဟုတ်တော့ဘူးဗျညာညာကြီးတွန်းပြတော့ဒီပါဟိုတော့ချောင်းနေတော့ဖြီလိုက်ညာတို့နေမှာပေါ့ဗျဖြစ်လာရင်တခါလဲတော့နှလုံးသွင်းရဟောဟိုဒီမောမာလေးခုနေပါမလားကျုံတော့မဟုတ်ဖြစ်ပြီဗျဟင်ကျုံတော့မဟုတ်ဖြစ်သွားပြီဒါတော့တို့ဒီနှလုံးမနောဝိတ္တာဟာရှိပါဦးမလားကြောက်ပါပြီအဲ့ဒီအချိန်မှာကောင်းရေးကြည့်ကြတယ်လို့သာတာဆိုလို့ဗျာဟင် လောဘကြောင့်မောဟပြန်ဖြစ်တယ်လို့လေဟင်ဟင်မောဟကြောင့်လောဘဖြစ်တယ်လို့လောဘကြောင့်လည်းမောဟအမောင်ကြီးပြန်ကြတယ်လောဘအာထာနာဘာနာတိဟင်ဒီလူတွေဒီကလေးကတော့အာကြီးလာရင်အကျိုးဦးတယ်သူပြီးတော့ဦးတယ်လောဘအာထာနာပပတိလေအဲဒီလူတွေဘက်ကနာဘဝင်ကတိတ်ပြီးတော့လုခလာလို့အဲဒီမျိုးလုံးပြတ်သွားပြီပေါ့အကြီးကပြတ်သွားပြီရှင်ရင်ခံတာပြတ်သွားပြီ အဲ့ဒီခါကျရင်လောဘအတ္တလောဘတမနာပတတိတဲ့အကြောင်းမလို့သူသိတော့နောင်တာကိုလုံးလိုက်ဒီအကြောင်းဒီဘာကြောင့်ပေါ်လာလဲဒီအကျိုးဒီဘာကြောင့်ဖြစ်တယ်တော့သိတော့ဘူးတဲ့မြင်မြင်တော့သူလည်းသိတော့ဟုတ်ကလားဒီအခုနောက်ကအကြောင်းမသိအကျိုးကိုမသိတော့လို့နောင်ကိုဖြစ်ပေါ်မဲ့အကြောင်းမလို့သူမြင်တော့ဘူးနောင်ဒီလိုလို့လို့ဘာဖြစ်အောင်မလို့သူမြင်နေတော့ကြည့်တော့ဘူးနောင်ကိုလည်း ပေါ်ကမောင်ကြီးပြီးကြသွားပြီဟိုဟင်အာနာဓမ္မန္တရာဟောတိလို့ဆိုတာဟိုဟင်ဟင်လောဘအာသနာဘာနာတိဟင်အဲလူချင်းလေးပေါ်လာလို့နှလုံးသွေးကြောင်းရခါသွားရင်အကျိုးကိုကြည့်တော့ဘူးတဲ့လောဘဓမ္မနပတတိဟုတ်ကလားအဲလူချင်းလေးအာကြီးလာလို့ခုနကတို့ဘာလို့လဲနှလုံးသွေးကြောင်းရခါသွားရင်အကြောင်းကိုလည်းမြင်တော့ဘူးတဲ့အာနာဓမ္မန္တရာဟောတိတဲ့တရားသူတို့ အင်းတို့ဘာလို့ရုံးရင်းသံဃာဖြစ်သွားပြီဆိုရင်ဟင်အာနာဓမ္မမလို့အမိုက်ပေါင်ကြီးဖြစ်လာနိုင်မယ်ဟင်ဟောအာနာဓမ္မတရာဟောတုယံလောဘောတေတိကတံအဲ့လိုမိုင်းမောင်ကြီးဖြစ်လာပြီဆိုမှအဲ့ဒီလောဘကဒီလူကိုခိုင်းစားတော့လာတယ်ဗျာဟင်သူကြိုက်တဲ့အာရုံကိုပြပြီးတော့သူကြိုက်တဲ့ဝတ္ထုဖြည့်ဆည်းဖို့ဟုတ်ကလားဖန်ဆာဖို့ဟုတ်ကလားတိုက်ခိုက်ဖို့သိယူဖို့ လိုပါအောင်မယ်ဟုတ်ကလားဟင်အဲ့တော့အဲ့ဒီဘဝင်တွေကဟိုကြိုက်စီအာကြီးတော့ဘဝင်တွေကတခါတည်းထုတ်ကြမှာပါဟုတ်အဲ့ဒီကကြရင်တို့နှလုံးသွင်းရမယ်ဆိုတော့ဟင်မူမူလာကြီးတော့ပြောင်းသွားပြီမူလေးပြောင်းသွားပြီအဲ့တော့ဟိုတို့ဘာလို့အဲအတိတ်လွန်သွားရင်ဘာလို့ဘာမှမမြင်တော့ဖြစ်ချင်ရဖြစ်ဟုတ်ကလားဖြစ်ချင်ရဖြစ်သွားပေါ်လာတော့တာဟုတ်ကလားဗျာ အဲ့ဒီခါကျရင်အချိန်ကောင်းမိတယ်နဲ့ကိရိတာဝကရောရှေ့အောင်မလားကြောက်အောင်မလားဟင်လက်ရှိလည်းပဲဒီလိုလုပ်လို့သူတော်ကောင်းတွေပညာရှိတွေဟိုနှောင်းရှုံမှန်ချက်တော့နောင်ကြံခါမှလည်းကြောက်တော့ဟင်အဲ့ဒီခါကျမှတို့ဒီကိရိတာဝကလည်းလို့ရတာမဟုတ်ဘူးလားဟင်ကာမဝကလည်းအဲ့ဒီခါကျမှလက်ယုံမှမဟုတ်ဘူးလားဟင် အဲ့အဲ့ခါကျမှလည်းယူမှာအဲ့တော့ဒီကိလေသာဘုကမောဝိပါကဘုကိုတို့ဒီလေပတ်ဖို့ရာအတွက်ကအဲ့ဒီဒုက္ခသစ္စာဖြစ်ဖို့ရာအတွက်ကဒီစိတ်ထဲမှာပေါင်းလိုက်ဖြစ်နေတဲ့ဟင်ကြောက်ဒီအာမကြီးပဲနဲ့ဖြစ်နေမှာမလားဟင်ကြောက်ဒီအာကြီးမှဖြစ်နေတာဟင်တခုဖြစ်နေတာတွေရောကြောက်ဒီအာကြီးလိုပဲနေတယ်ဟုတ်ကလားဗျာ ပုပ္ပါမလားဟိုနင်းနေပါမကြက်ယုံတော့နေမှာပါဟိုရဟင်အာဘယ်လိုမှချုံးနေတာလားဟိုဟင်ဟင်ဟင်အဘူဘယ်ပေလုံးကတော့ဘာဖြစ်ဖြစ်ကဟုတ်လားဟုတ်ကလားအဘူဘယ်လုံးကတော့ဟုတ်လားအဘူရဲ့ဘာဖြစ်ဖြစ်နေမှာပါဟိုရ ဟုတ်တော့ပါဘုံတရားပဲပေါ့တရားပဲမှာပေါ့ဘာဖြစ်ပြီးတော့ဟုတ်တော့ဦးရှင်လဲဘင်းဘုရားမတရားပဲမှာပေါ့အမှန်ဟုတ်ပါမလားအဖို့ဘူးဘယ်လိုဟောဗျာတရားပဲမို့ဘာဖြစ်ပြီးတော့မတရားပဲလည်းဟုတ်ဘာဖြစ်ဖြစ်ပဲနေဦးမှာပါအမှန်ဟုတ်ပါမလားဗျာ ဟင်ဟင်အဲ့တော့တို့ဒီတဏှာဟူဒီမှာဟိုတို့ဒုက္ခပေးနေမဲ့တဏှာဟူဒီမှာခုနကမမြင်ရမနေနိုင်တော့အောင်ဟုတ်ကလားမကြားရမနေနိုင်တော့အောင်ဟုတ်ကလားမနားရမနေနိုင်တော့အောင်မသားရမနေနိုင်တော့အောင်မကြည့်မတွေ့ရမနေနိုင်တော့အောင်ဟုတ်ကလားမတွေးရမနေနိုင်တော့ဒီ6မျိုးတစ်မျိုးမျိုးပေါ့လေနှမျိုးသုံးမျိုးလည်းဖြစ်ကောင်းပြင်မှာပေါ့6မျိုးစုံလည်းဖြစ်ကောင်းပြင်မှာပေါ့ အဲ့ဒီပေါ်စိတ်ကိုကောင်းကောင်းကြီးဖြစ်ထွန်းနေတာကိုအဲ့ဒါဒုက္ခပေးမဲ့ယောဂီတို့သမုဒယလိုမှာပါသို့မဟုတ်ယောဂီတို့ကိုဒုက္ခပေးမဲ့လူကျင်စိတ်ခင်မင်စိတ်တို့မှာပါဟုတ်ကလားလားအဲ့ဒီခင်မင်စိတ်ကတို့လည်းဘယ်လောက်ရှိရောဟင်ဟင်အာငါရှိနေလို့ဟုတ်ကလားဗျာဘာဖြစ်လို့လို့ဟင် မ်းတဲ့အကြောင်းဘာလို့ကြံတဲ့အကြောင်းလဲဗျာဒီကတက္ကသိုလ်ကကြံတဲ့အကြောင်းဟုတ်ကလားဟင်အဲ့တော့ဒီနေရာမှာတို့တို့ဆရာသမားတို့ဘုပ္ပကြီးကတော့မပြောဘူးကိလေဝုပ္ပကံမဆက်ဝိပ္ပမနာတာကိလေသာဝုကိုလာဖြတ်ထားလိုက်ပါတဲ့ကံမဆက်တော့ဘူးတဲ့ဝိပ္ပဘယ်တော့မှမလာဘူးခဏတော့လဲနေကိုကြီးဟင်တို့အဲ့လိုလင်္ကာလေးနဲ့ပြေးလိုက်တယ် ကိလေဝုပြကမ္မဖက်ဝိပမလာပါဟင်ဒီကိလေသာတော့ဖြတ်ထားလိုက်ဟင်ဟင်စိတ်မှလည်းငါကိလေသာမဟုတ်လားအဲ့လိုဆိုကိုယ်လည်းနှုတ်လည်းဆိုတာကံမတော်ပါဘူးမလားဒီလိုလိုအကျိုးကံဖြစ်တဲ့ကံသုံးပါးတော့မတော်ဘူးလေဟင်အဲ့တော့ဝိပြတ်ခြင်းရဲ့အဲ့ဒါဖြတ်အောင်မှာဖြစ်တယ်ဟင်ဒီလေဝုပြကမ္မဖက်ဝိပမလာပါ ဟုတ်ကလားဗျအဲ့တော့တို့ကိလေသာဝတ်ဆက်ကိုဖျားအောင်ပါဗျဒီကိလေသာဝတ်ဆက်ကိုသူဘယ်လိုလုပ်တယ်တို့တို့ခုနတော်လို့စိတ်စိတ်ဒီအာကြီးလာလို့ရှင်ဟင်တော်ဝင်လေးကိုတခါနဲ့တဖွာဖွာနဲ့ခုံခုံချမှရှင်နဲ့အဲ့ဒါကြနှလုံးသွင်းပြောက်ပွက်ပြီးတော့ကိုတို့ပါတော့ရိုးရင်းဆံမှာပြောင်းလို့မှရှင်နဲ့ဟင်ရိုးရင်းဆံမှာပြောင်းလို့ပြီးဘာလို့ဘာမှမသိဘူးဆိုတော့မှဒီလောကကတို့ကိုခိုက်တာဒေါသကလည်းဒီတိုင်းဒီမှာလေ ဟုတ်ကလားအကြိုက်ကြီးလာရင်ဟိုကအမောင်မှာဖုံးတော့မှာလေဟိုကမလို့ကြီးတာပြက်သွားတာဟုတ်ကဲ့အဲ့ဒါကတော့ဝီရှိလို့တို့ခေါ်နေတာဟုတ်ဟင်ဒေါသဖြစ်လာရင်လည်းခုနကတို့ဘာလို့တွေးမဲတွေတက်လာတာလဲတို့ဘာလို့နှလုံးသွေးကနောက်သွားပြီးလေဟိုအနေချောင်းအောင်ပုံပြလိုက်တို့ဘောအဲ့ခါတော့ဘာမျိုးမလို့အဲ့ခါတော့ဟိုဟိုသွားဟုတ်ကလားအဲ့တော့တို့ဘာလို့ရမလို့ဒီကြိုက်တဲ့ကလေးကို ဒုက္ခတဲ့ကိုဝင်လို့မရအောင်ဟိုမှနေရမှာတင်တယ်ဟင်စိတ်ထဲမှနေတော့မျက်စိဘက်ကပြူတင်ပြူတင်နဲ့လာပါဗျာအဲ့တော့မျိုးလက်ကားပေါက်သွားပြီးတော့မြင်တယ်မြင်တယ်ဟင်ဟင်အဲမျိုးမျိုးလက်ကားပေါက်ပေါက်မလို့မရတော့နားလာသိမယ်ဗျာဘယ်လိုလုပ်မလို့ဟင်အဲတကယ်အဲ့ဒီကဝင်လို့မရတော့ခေါင်းကလာမှာဗျာဟင်ဘယ်လိုလုပ် အဲဒါကလည်းဟိုဘာလို့ဟိုအသားမကြီးဝသားမကြီးဆိုတော့ဟိုကိုင်းကိုင်းလေးကြံလာတဲ့ဘက်လိုကိုင်းလေးကြံလာရှိနေလေဘယ်လိုမှမလုပ်အဲကိုအော်ပြလက်ကမတိုင်းမဲ့တိုင်းမဲ့စိတ်ကဘယ်လိုဒီမလို့ဝကြီးဝကြီးဟင်မလေးကြောင့်ဘယ်လိုကိုင်းနေကိုင်းနေကိုင်းနေကိုင်းနေဟိုဒီစိတ်ကအော်တော့ဘယ်လိုလိုက်နေလို့ အောင်ပါမလားဟင်တိုင်းအေရီယာရဲ့ဝန်ကြီးဝန်ကြီးဆိုရင်တော့ဘာလို့တို့ပစံနဲ့ရောက်လို့ထည့်လိုက်တော့ဝါရမကူလာမူဘယ်နဲ့ဟုတ်ဘယ်မှာဝါသလားဟိုးဗျာဘယ်မှာဟုတ်ပုံတိုင်းတာ လို့သူ့တွဲတာကဘယ်နှစ်လောက်ကတွဲတာလဲဘယ်အသက်လောက်ကတွဲတာလဲလို့အခုတို့မှန်တာဘယ်လောက်တော့မှတ်တကလေးရဟုတ်ကလားဒီပြောသူ့လူငါတို့ကကွဲလာတာကနည်းနည်းနော်တော်ကြီးကြတို့ခုမှတ်တာလေးကနည်းနည်းနော်တော်မဟုတ်ဘူးလားဟုတ် ဟာခင်ဗျားတို့ယောဂီဒီလိုပြောနေကြမင်းနဲ့လည်းမဟုတ်ဘူးလားထိုးပါတော့ဘုမာကြီးဟုတ်ပါမလားကြာရဟင်တို့ယောဂီတွေနည်းနည်းနည်းဟုတ်ပါဘူးဗျာဟင်နည်းနည်းနည်းဟိုဘာလို့ဘုရားနာမဟုတ်ပါဘူးဗျာနည်းနည်းနည်းနည်းမှနေတာပါဟင်အဟုတ်ပဲလို့ဟုတ်ကဲ့ လုံးကတော့နည်းနည်းနည်းနည်းလေးဒီကာမအယုံလုံးကတော့ဒီအခုကာမအယုံနဲ့ဓမ္မအယုံတောင်းတဲ့နေရာကျော်ပဲနေတော့ပုဂ္ဂလာသွားမယ်နဲ့သွားမယ်နဲ့ခွာချသလားလို့ဟင်ထေရီနာထိုးပြီးတခဲတော့လားဟင်ရှင်ဘူးထေရီထိုးချတော့ပဲနေတော့အခုကဒီဘယ်ဘက်သွားလာလို့ တပည့်သွားတော့ဟင်ဟုတ်ကဲ့မလို့ပြအောင်ဟင်အဲ့တော့တို့ဒီသမုဒိယသမုဒိယဒါလူတိုင်းပြောနေတာပါပဲအဲ့တော့ယောဂီတို့ကိုယ်တိုင်ဖြစ်နေတဲ့သမုဒိယကိုမြင်အောင်ကြည့်သားမှာဟင်စာရဲကသမုဒိယကိုနောက်ထောင်ကြည့်သားမှာနားလည်းနားမနေနဲ့ဒုတိယလည်းနားမနေနဲ့ယောဂီတို့ထဲမှာပိတ်တမ်းမှာဖြစ်ထွန်းနေတဲ့တဏှာအဲ့ဒါသမုဒိယပါပဲငန်းငန်းတဲ့တဏှာဆွဲလား အဲ့ဒါသမုဒိယပဲအဲ့ဒီသမုဒိယတွေကလည်းဟိုသက်ကိုလည်းပြီးနေတယ်ဟင်ဒီသမုဒိယပြီးပြီလေတို့ပါတော့ဟိုပါတယ်လေဟင်ကံထဲမှာဖြစ်မဲ့မျိုးသိခြင်းလေအဲအဲ့ဒီသမုဒိယနဲ့ကြာပြီးမဲ့ဘလောကခြင်းလေပြောထူမဲ့ဝတိကခြင်းလေပြုလုပ်မဲ့ကာယကခြင်းလေအဲ့ဒါဖြစ်တံလဲမဟုတ်လားအဲ့ဒီမှာဒီဝတ္တကိုသိနေတဲ့ဝတ္တဟိပါကောင်းဟိဆိုတာက ဝိညာဏပြီးသားမဟုတ်လားမျိုးသေးမဟုတ်လားအဲ့ဒီဝက်သားလေးကိုစားလို့တဲ့တဏှာတို့မိုးမဟုတ်လားဝက်ဘဝကိုပေါ်တော့ပေါ်မယ်ဟာဒီဒီညမှာတော့ဝက်ဒီဝက်သားသားလို့နောက်တစ်ခါငါကိုယ်ရင်ဝက်ဝင်ဖြစ်မပွားတော့ဘယ်သူမှယူဟင်ဒီညမှာဖြစ်မလို့အဲ့ဒီဝက်သားကိုဟိုခင်မင်းနေတဲ့စိတ်ပဲရှိမယ်ဟုတ်ကဲ့လားအဲ့ဒါဒီကွင်း ခုနကဝက်ဖြစ်ဖို့ရတဲ့အကြောင်းကဖြစ်မလားဘူးလားဟင်ဝက်ဖြစ်ဖို့ရအကြောင်းကအဲ့ဒီမှာသွားဖြစ်တာဟုတ်ကလားဗျာပြီးရဲတို့ဒီမှာဟိုစားတော့ကတော့ဝဲရဲ့အသားကိုစားတာလေကိုပဲကြတော့ဝက်ဆွဲဆွဲတော့တို့ပါဖြစ်မယ်ထင်တော့အဲ့တော့တို့ကဝက်သားဖြစ်တော့မှာဝဲရဲ့သားသားသမီးသွားဖြစ်မှာမဟုတ်လားအဲ့ဒါတို့ဝက်သားလေးတွေဖြစ်မှာဟုတ်ကလား ဝတ်သားသွားပြီးဝယ်ဟုတ်ခင်မိမိကြီးနဲ့သာတော့ဟိုမှာဝတ်သားလေးတွေဝတ်သမီးလေးတွေသွားပြန်ပါဟင်အဲ့တော့ပိုင်ကင်းကဟိုဘာတော့ဟိုညိုတုတ်တုတ်ကလေးတွေတော့လှလို့ဝေးပါပေါ့ဟင်ပါဟင်ဟုတ်ကလားဟင်ဥပမာဘူးလားအဲ့တော့တကယ်လို့များအဲ့ဒီဝက်က လူတို့ငါထွက်တဲ့ဝက်မဟုတ်ဘူးလားလူနာကြီးတယ်ကိုရွာထဲမှာငါပြန်ပြလို့ရှိရင်ကိုအိမ်နဲ့တူသွားပြီးတော့မြန်မာပဲဟင်ကိုမိသားစုလည်းသွားမြန်မာပဲဟုတ်ကဲ့အမြန်မာပဲတို့ဒီနေရာလေးကိုကြောကြလို့ဆိုရင်ဟိုတရားလက်ထက်တုန်းကဟိုဟွာပေါ့ညီကိုနှစ်ယောက်နဲ့တနည်းတည်းတယောက်ဖြစ်တယ်လို့ပေါ့ ဟိုအကိုဖြစ်သူရဲ့သမီးအဲ့ဒါကအဖေဖြစ်သူနဲ့အကိုဖြစ်သူကတော်သွားနေလို့ရှိရင်အဲ့ဒီသမီးဖြစ်သူနဲ့ညီဖြစ်သူမဟုတ်ဘူးလားအဲ့ဒီမနဲ့ကပေါက်ပြန်ကြတာဟင်အဲ့ဒီမကတော့မပေါက်ပြန်ရဘူးသမီးဖြစ်သူကဘာလို့တော့ဖြားရောက်တာဟုတ်ပေါက်ပြန်ရောနောက်တော့အဲ့လိုတိတိပုံပေါက်ပြန်ရတာကိုအားမရတော့သူ့ကိုယ်ကိုတတ်ခိုင်းအဲ့တော့မဖြစ်သူပါလဲမတတ်မရသေးနဲ့သူ့ကိုယ်ကိုသူ့ကိုရှာဖို့ကြည့်တာပါလား အဲ့မသားလို့ချင်းသူ့ဘယ်လိုညာလို့ပေါ့ဗျာဟင်အဲ့တော့သတ်ပါမယ်ပေါ့အဲ့တော့ဟိုဟိုလေဖြစ်သွားတော့သူ့သတိကိုအလွန်ချတာဟိုအဲ့တော့ပြန်လာတော့ပြန်လာတော့တခါတော့ဟိုတို့ရေကိကံကိုတော့ရေကိကံပါဟင်ရေသွားရှုပါဟောတာရေကိကတော့ရောင်တုံးနေဘူးဗျာအဲ့တော့ဟိုဟာပေါ့ဒီမုန်းတို့ဘာလို့ပေါ့ရခေါင်းရှုအဖို့တို့ဂျာနာနာပေါ့ အဲဒီတော့ခုနမဖြစ်တဲ့လူငယ်လေးကိုအဲ့ဒီရေစိတ်ကကောင်းညံပြီပေါ်မှာရဲတိနဲ့ပေါက်ခိုင်းတယ်။ဟင်အဲ့တော့ဒီလူကြီးသူကတော့ဟိုသူ့မရခိုင်းတော့အကောင်းခိုင်းခိုင်းနေမှလို့စိတ်ချလိုက်ကြသွားတာပေါ့ဗျ။ဟိုကြတော့ကိုုံပြီးတော့ဒီကိုသမီးကြီးဖားကြပြီးတော့ကောင်းချော်နေတော့ဟိုကဟင်အဘိမောဟာသင်ပြီးတော့လေဟုတ်တာဒီအဲ့ဒီဟိုမျက်စိမျက်ခဲပြောတာသေရောဗျ။ သိတဲ့ချိန်မှာမရခွဲတဲ့အတွက်လင်းဝင်သွားဖြစ်တယ်လင်းဝင်ဖြစ်တော့အဲ့ဒီလင်းဝင်ကြီးကမရသတိရတော့အင်ဂျာလာအင်ဂျာလာပြီးခေါ်မို့တယ်ဟင်ဟင်ဝါတော့တပင်လဲလို့လူတပင်သူတော့အာဟုမရှိလို့ဆိုတော့မှတ်တယ်ပေါင်းတော့ရအဲ့တော့လင်းဝင်ကြီးကဘွားလေးချတက်လက်တက်လက်နဲ့အဲ့တော့ဝါလည်းမန္တပေါ့ဝါလည်းချာတက်လက်တက်လက်ဒီကောင်တော့ကွာဒီဒီကောင်တော့ကွာနေပါပဲ ဟုတ်ကြအဲတော့တခါမိမကြီးသူကအဲ့ဒီမွေကြီးကိုကြောက်လာပါတယ်တပ်ပေးပါတော့တခါတပ်ပြရဗျာငေါ့ဗျာဒုတိယဘဝပေးကြအောင်ဟမ်ဒီဒုတိယဘဝပြီးတော့တခါဒီမယားဘဝမွေးတဲ့တို့ခွေးတာဖြစ်ကြခွေးခွေးခွေးခွေးကြည့်တော့သူ့ညာနဲ့ခွေးသွားဖြစ်တော့ခွေးလေးနဲ့လူလားပြောအောင်ရောအဲ့ဒီမိမကြီးကသွားလဲကောက်ကောက်ကောက်လိုက်နေတာဒါလို့လို့သူမယားတို့မိမကအိမ်မတက်လို့ရှိရင်သူကလည်းလိုက် အဲ့တော့ဒီဝါလုံးကဒါညီယောက်ျားကြီးဘယ်သူနေမှာတော့ဟင်ဘာလို့မှပဲရောတော့ဒါညီယောက်ျားကြီးတော့နဲ့လို့ကြတော့ရှက်တယ်ရောတယ်ဗျာရှက်တော့တခါမှကိုဒီခွေးကြီးကိုတပ်ပေးစမ်းမှာပေါ့တခါတပ်ပေးရနောင်ရောတယ်ဗျာဟင်တပ်ပေးရတယ်တော့တခါသူမရဆွဲလို့လို့လေတခါအဲ့ဒီရွာလည်းပဲနွားပြန်ဖြစ်ဟုတ်ကြနွားပြန်ဖြစ်အဲ့ဒီနွားလည်းနွားလူလာကြောက်တဲ့ခါလာဒီလိုပဲသူမိမရေသာသွားတဲ့နောက်က လိုက်တာလေဗျာသူမိမကအိမ်မော်တဲ့လည်းလိုက်တာပဲလေဗျာဟုတ်ပါဗျာအဲ့လိုရွာလေးကဝင်ပြီးသားလားဗျာရောဗျာအဲ့တော့ရှက်လို့လည်းတခါမကတပ်ပြီးရဗျာရောမရပြီးဘယ်နှခါပြီးပြီးတော့သူကအဲ့အဲ့ရမရဆိုတော့အဲ့ဒီမရပိုက်တဲ့ပြိတ္တာကြီးပြောင်းဝင်ရတာလားဟင်အဲ့တော့မွေးလည်းမွေးရောဒူလာတော့တဲ့ချိန်ကသာပြီးတော့သူ့အမိကိန်းတာလည်းမခံဘူးသူ့အဖေကိန်းတာလည်းမခံဘူးငိုရတာပဲ ဟင်အခါလေးတော့အခါလေးတော့ခေါ်ဖို့ပေါ်တော့အဲ့တော့သူ့ဖူးမှကြံနေတာဟုတ်ဟင်ဒီဘွားတော့ပြီးခေါ်မှာပေါ့လေအဲ့တော့လူကြီးဒါမင်းပြေမဘူးလားဒါမင်းပါမို့မင်းမေဘူးလားမင်းပြေနဲ့မင်းမေကိုဘာလို့တယောက်ကြီးမင်းမင်းလားတဲ့အဲ့လိုပြောမှမဟုတ်ဘူးပြီအဖိုးဒီလိုဒီလိုဒီလိုဒီလိုဆိုတော့သာဆုံးခင်းပြလိုက်တာလေအဲ့ခါကျမှမြေဖူးလေးအောင်လို့တောထွက်ပြီးတော့ဖျားရှင်ပြီးဘွားတော့ကျင်းရတာဟုတ် အဲ့တော့ဝိမာမိသားစုနဲ့ပြုံပြုံပြုံပြုံစားခြင်းလို့အဲ့ဒီကအစွဲကလေဝဲဖြစ်တော့ရွာတယ်ကြာဖြစ်တော့ကိုယ်အိမ်ဝင်လာတယ်ဟင်လက်ခံပါမလားဟင်ခြံထဲဝင်လာတဲ့ခွေးတဲ့တိုင်းလေးပဲရှင်လေကျုပ်ဘယ်လိုခွေးပါဘယ်သူကတော့လာပါကြတယ်ဟင်ဟင်အဲ့တော့ပေါင်းနေတာကကိုယ်မိသားစုနဲ့ပေါင်းနေတာ တောင်းနေကြတာပုံမိသားစုဟုတ်ပါမလားဝတ်တော့ဥမာရှိနေဟင်ဟင်ဒီလိုဆိုဟိုဘယ်လိုလုပ်ပြီးဝင်ပြီးတော့ဟောနဲ့အောက်ပြီးတံပြောဟောဒုက္ခမဝင်နိုင်ဘူးလားဘယ်ဘောမှာလေဟင်စားတင်တာကဝယ်သားစားတာတော့ပါများချင်လို့ ပဲဒီလိုကောင်းမှာပဲခင်ဗျားတို့ကိုကြည့်ပါခင်ဗျာဘောဘာလို့နေလို့ပါမပြောချင်လို့ပါမပြောချင်တော့နေပါပါစားချင်တာကဝယ်သားပြန်စားနေရတာကပြီးပါလေကြာအခုကတော့မပြောချင်လို့မဟုတ်ဘူးလားဟုတ်ပြီနော်ပြီးပြီလားမဟုတ်ဘူးလားအဲ့တော့ဘယ်နဲ့တော့ညာမိကနာလပတိတံပိဒုက္ခလားငါမှာပဲဟင်တကယ်ဟိုတို့ဟို ခင်ကနေဟိုသမောင်းကြီးခေါ်မှာဒုံဒုံဆိုတော့ခါလာတာမှရှိနေဟိအင်းကိုကိုကိုနဲ့တခါလာရကြမှာကြည့်အောင်ကိုကိုတို့အားရရောတော့ကောင်းတယ်ကိုကိုနဲ့လိုက်တော့မှာဗျာဟုတ်ဗျာဟိုကြတော့တခါတည်းကျွေးဗျာဟိုကဆရာတွေတို့စကွယ်တွေတို့ထမကြီးတွေတို့ဟုတ်ကလားဟိုကဒီကကြတာလေကျွေးအဲ့တော့ဒီကလည်းနေရွယ်ကလေးတို့ ပါတော့ဒုက္ခဒုက္ခနဲ့ခါလေးတွန့်လင်းတွန့်လင်းအမီလေးရမ်းငါရမ်းငါနဲ့သိချလက်ချပါနေတာဟင်ဟောဝဲထောင်မှုကတော့ဖြီးလေးကြီးပတော်ကိုက်တို့ဒီကောင်းဆိုရင်တော့ဘယ်လိုဟင်ဟင်ဘာဖြစ်လို့လို့များဘာဖြစ်လို့လို့များလက်တော်မွေးထားတာမဟုတ်ဘူးလားခင်ဗျာ တို့ဟိုတို့ဟိုပါတော့ဟိုရှမ်းပြည်မှာကျတော့နွားပဲကောင်းတာသူ့ဒီမိုင်းဝင်ကြီးတွေ့တာကျောင်းလုံးကြောင်းမှုဖမ်းလည်းမသာဘူးသူလည်းမထုံးလက်ရှိမှာကြိုးဒီကြိုးမှာဒီလိုဖြစ်တာသူတို့ရဲ့ပြီးပွားရေးကဘယ်လောက်ရှိလဲတော့သိတယ်အဲ့ဒီနွားကောင်းကြီးဝင်ကြီးတွေ့တယ်တို့တို့တို့ကပါလေတို့ကခင်းသားဖို့မဟုတ်ဘူးဟမ်တို့ရဲ့ပြီးပွားရေးကိုပြတာ အဲ့တော့တို့ဝအုပ်ကြီးရလဲဒီမာလေးကိုအခြေကြတာမဟုတ်ဘူးလားဟမ်ဒီတို့ဘယ်လိုဘုကတော့ပိုင်တင်ကားတော့ငါဝအုပ်ကြီးဘယ်လောက်ရှိလဲအဲ့ဒါပြောကြည့်လို့မွေးထားတာပေါ့ဟုတ်ဗျာခုနကဟုတ်တယ်ခုတော့ဟုတ်ပါဘူးအဲ့ဒါရောက်ကြပြီပါအာဟုတ်ကလားဟဲ့ဟင်အဲ့တော့တို့ကတော့ဒီဟာလားပြည်ဒီဟာလားမင်းတို့ဒီစိတ်ချလက်ချပါနေတာ သူဟာဖိရိကြီးဘုရပေါင်းကိုက်ပြီးကောင်းတဲ့ညင်းညင်းနဲ့တရင်ကျော်တော့ဆိုရင်တော့ဟင်ဟင်ဟုတ်ကလားဟင်ဒီအဲ့လိုကိုကိုငါဒုညာပါကြည့်ပြီးတော့ကိလေသာကိုလဲတယ်လို့တို့ဟောကိုကိုငါဒုညာကိုအသားကိုတော့ကိလေသာတင်ခေါ်တာတို့ကြတော့ကိုယ်တိုင်းကိုခုခါမှာဖြစ်နေကာမဘုကဟော ခါမှာပြီးတော့ဘုရားသူများသားကိုမင်းကြီးရှက်ရှက်စားတယ်လို့သူများကဟောဟင်လေမေဝအဲ့အဘိဟာပါလာလို့ဒီဝတ္တသမုရိယဟာတယ်လေဝတ္တကေကောလူရဲ့သိခဲမှာကောင်းဝင်ဖြစ်ထွေးတာအဲ့ဒီသမုရိယဟာပေါ့ဟုတ်ကလားဒီအဲ့တော့အဲ့ဒီသမုရိယမျိုးဒီပေါ်ဘယ်တော့ရှိတော့အဲ့ဒါနဲ့လာကြကြ အဲ့တော့ဒုက္ခဘယ်တော့ခါဦးမတော်သွားလေအဲ့တော်လည်းတော့တို့ကြောင့်ကျွန်တော်တို့ရတော့ဒီတဲ့ကောင်းကြီးဖြစ်နေတာဟင်ပြီးတော့ပါလေပြီးတော့ပါလေတော့ဘူးဟုတ်ကလားဘုရားဘုရားကြီးကြပြီးသားလို့လားအေးဘုရားဘုရားကြီးအတွက်ဟင်ဘာဒီလေဟိုဖြစ်ဖို့ရတာဘယ်တော့တော့ဘာဖြစ်တော့ဘာဖြစ်တော့ တော်တော်ကိုဘုရားချူရီဘူးမဟုတ်ကောင်းကပြောပဲအဲ့ဒါသမုဒိယသမုဒိယပါလဲဟိုစာတကားနဲ့နောင်ထုံပါနဲ့ဒီလိုတို့ပြောဒီလိုပြောနေလို့တို့တော့ပေါ်တော့ပါဒီထဲမှာကောင်းကြီးဖြစ်ထွန်ရဘူးဟင်ဘယ်လိုဖြစ်တော့နောက်ဆုံးရည်လားဟင်ဒီလိုအားကြီးနေရတော့လားဒီအဲ့ဒါသမုဒိယပဲလား အိမ်သမွေးရာတွေကိုဆက်သုံးသက်ကိုသွားလိုက်ပါဗျအဲ့တော့မနေ့ကအကျိုးနဲ့ဒီနေ့ကြောင်းဖြစ်ကြလိုက်တော့ဟင်ဟင်အဲ့တော့ဆက်လေမာရီမာကဒီတူအားနဲ့လေမာဒီကိနာကြလို့သာသာ